ခန်းကြီး7အငယ်1မှ6အိုလေဗနုန်တောင်တင်ဤအာရစ်ပင်တို့ကိုမိလောင်စေခြင်းငှာတင်ဤတကားတို့ကိုဖွင့်လောအိုထင်းယူပင်အာရစ်ပင်လဲသောကြောင့်မိတမ်းလောမြတ်သောအပင်တို့သည်ပျက်စီးကြပြီအိုဘာရှန်တပိတ်ပင်တို့ခိုင်ခန့်သောတောကို ခုတ်လဲသောကြောင့်မိတမ်းကြလောတိုးရင်းတို့သည်မိမိတို့အထရေပြတ်သောကြောင့် မြည်တမ်းသောအတန်ကိုပြုကြ၏။ယော်ဒန်မြစ်၏ဂုံတရေပြတ်သောကြောင့်ရှင်သည်ပြိုဟောက်သော အတန်ကိုကြားရ၏။ငါ၏ဖျားသခင်သာရဖျား မိန်တော်မူသည်ကားတပ်ဖို့ရာထားသောဤတိုးစုကိုချွေးမွေးလော့။ပိုင်သောသူတို့သည်တတ်၍ကိုအပြစ်ရှိသည်ကိုမတိကြ။ရောင်စားသောသူတို့ကလည်းငါရတတ်သည်ဖြစ်၍သာရဖျားသည်မင်္ဂလာရှိတော်မူစေတည်းဟု ဆိုကြ၏ တိုးရင်းတို့သည်လည်းတနာချင်းကရုဏာမရှိကြသာရဖျား မိန်တော်မူသည်ကားငါသည်ပြည်သူပြည်သားတို့ကို နောက်တဖန်မတနာမနှမျောပဲလူအသီးသီးတို့ကိုအိမ်နီးချင်းလက်တော်၎င်းရှင်ပြန်လက်တော်၎င်းအသဖြင့်သူတို့သည်တပြည်လုံးကိုနှိပ်ဆက်ကြလိမ့်မည်သူတို့လက်မှငါမကယ်လွတ်ဖဲနေမည်ဟု မိန်တော်မူ၏အငယ်9မှ14 ထိုသို့သတ်ဖို့ရာထားသောသိုးစုတည်းဟူသောဆင်းရဲသောသိုးတို့ကိုငါကျွေးမွေးရ၏။သိုးထိန်းတောင်ဝေးနှစ်စင်းကိုယူ၍တစင်းကိုကျေးဇူးဟူ၍၎င်း၊တစင်းကိုအနှောင်အဖွဲ့ဟူ၍၎င်း ခေါ်ဝေါ်လျက်သိုးစုကိုကျွေးမွေး၏။သိုးထိန်းသုံးယောက်ကိုလည်းတလတွင်ငါပယ်ဖြတ်၏။သူတို့ကြောင့်ငါ့စိတ်ငြီးငွေ့၏။သူတို့သည်လည်းငါ့ကိုရွံရှာကြ၏။နောက်တဖန်သင်တို့ကိုငါမကျွေး သေသောအကောင်သည်သေပါလေစေ။အသတ်ခံရသောအကောင်သည်ခံရပါလေစေ။ကျန်ကြွင်းသောအကောင်တို့သည်တကောင်ကိုတကောင်စားပါလေစေဟုငါဆိုလျက်၊ခပ်သိမ်းသောလူမျိုးတို့နှင့်အရင်ဖွဲ့သောပဋိညာဉ်ကိုဖျက်လို၍ကျေးဇူးအမည်ရှိသောငါ၏တောင်ဝေးကိုယူ၍ချိုး၏။ထိုပဋိညာဉ်သည် ထိုနေ့၌ပျက်သောကြောင့်၊ငါ့ကိုအမှီပြုသောသိုးဆင်းရဲတို့သည်ထာဝရဘုရား၏နှုတ်ကပတ်တော်ကို နားလည်ကြ၏ တဖန်ငါကငါရထိုက်သောအခကိုပေးအံ့သောငါတင်တို့သည်အလိုရှိလျင်ပေးကြလော့အလိုမရှိလျင်မပေးကြနှင့်ဟုဆိုသောသူတို့သည်ငါအားအခပေးအံ့သောငါငွေ30ကိုချိန်ကြ၏သာဝရဘုရားကလည်းထုံငွေကိုအိုးဒိန်သမားရှေ့မှပစ်ချလော့ငါကိုအဖိုးပြတ်၍ငွေများလှသည်တကားဟု မိန်တော်မူသည့်အတိုင်းထိုငွေ30ကိုငါယူ၍ ထာဝရဘုရား၏ဗိမာန်တော်၌အိုးထိန်းသမားရှေ့မှာပစ်ချ၏။ထိုအခါယုဒအမျိုးနှင့်ဣသရေလအမျိုးဖွဲ့သော မိဿဟာယကိုဖျက်လို၍အနှောင်အဖွဲ့အမည်ရှိသော အခြားတောင်ဝေးကိုငါချိုး၏။တဖန်ထာဝရဘုရားက၊မိုက်သောသိုးထိန်း၏တန်ဆာတို့ကိုသိမ်းယူလော့။အကြောင်းမူကား၊ဤပြည်၌သိုးထိန်းတဦးကိုငါပေါ်ထွန်းစေမည် သူသည်အသတ်ခံရသော အကောင်ကိုမကြည့်မရှု၊လမ်းလွဲသောအကောင်ကိုမရှာ၊နာသောအကောင်ကိုအနာပျောက်စေခြင်းငှါမပြု၊ရပ်နေသောအကောင်ကိုမမစ၊ဆူသောအကောင်တို့ကို စားလိမ့်မည်။သူတို့ခွာကိုလည်းချိုးဖဲ့လိမ့်မည်။သိုးစုကိုစွန့်ပစ်သော အချည်းနှီးသိုးထိန်းသည်အမင်္ဂလာရှိစေသတည်း။သူ၏လက်ရုံးနှင့်လက်ျာမျက်စိ၌ထားဘေးရောက်လိမ့်မည်။လက်ရုံးသည်အကုန်အစင် ခြောက်ကပ်လိမ့်မည်လက်ရမျက်စိသည်အကုန်အစင်မိုက်လိမ့်မည်ဟုမိန့်တော်မူ၏။